ကျေးဇူးတော်ရှင်ဧကမဟာပန္ဒိတမိုးကုတ်ဆရာတော်ဘုရားကြီးအမရပူရမြို့မင်္ဂလာရိပ်သာဓမ္မယုံကြီးဘော်တွင်တရက်2လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောအနိစ္စရှုအနိစ္စမှအနိစ္စတိကျင့်စဉ်တရားတော်ရတယ်ဆိုတဲ့ဥစ္စာကိုသေသေးချာချာအင်္ဂုတ္တပါဠိတော်ကြီးမှာဟောပြီးဒီကလာထားသောကြောင့် ယခုဘဝနိဗ္ဗာန်ရတဲ့ပုဂ္ဂိုလ်ရှုပုံမှတ်ပုံသိပုံတပါသောကိလေသာတွေနဲ့မရောပုံအဲ့ဒါတွေပြပြီးဒီကလာဒီလိုသာကွာတဲ့ငါပြောတဲ့အတိုင်းလုံးကြမယ်ဆိုလို့ရှိရင်ဖြင့်တဲ့ပါရမီမလိုပါဘူးပါရမီမလိုဘူးဆိုတဲ့အိဗယ်ဒီရှုပုံမှတ်ပုံသိပုံကိလေသာရှားမရှားပုံကို ဒကာဓမ္မတွေကယခုပြောတဲ့အတိုင်းသိပြီးယခုပြောတဲ့အတိုင်းအထုတ်ကြမယ်ဆိုလို့ရှိရင်ဖြင့်ဒီဘဝမှာပဲအာသောကုန်ခံရန္တာဖြစ်ပြီးကြလားဒုက္ခခတ်သေးသေးဖြောင်းနိုင်တဲ့ဒုက္ခခတ်သိမ်းကင်းငြိမ်းတဲ့နိဗ္ဗာန်ကိုရနိုင်တယ်ဆိုတဲ့အကြောင်းကိုအင်္ဂုတ္တပါဠိတော်ကြီးမှာရှုပုံနိလန်းကိုဒကာကျွဲတို့ဒကာတစ်တို့သေးသေးချာချာပြထားတယ် အဲ့တော့ဓမ္မတို့အလုတ်တရားဆိုတဲ့ဥစ္စာအမဓမ္မရေးကြည့်တာကိုပြောရခေါ်ရမှာဖြစ်နေတော့ဒကာဓမ္မတွေလောလောကူနဲ့တို့ဒီနေရာဒီဌာနရောက်ပြီဒီဆရာဘုန်းကြီးနဲ့တွေ့ကြရတယ်ဆိုတဲ့ဥစ္စာလေးရှင်းပိုင်းကဒုံလဘတရား၅ပါးလေးကိုလည်းကိုရတတ်တယ်မရတတ်တယ်သိဖို့ရချိန်ကြပါဦး အဲ့တော့ဒုံလဘတရား၅ပါးဆိုတာကိုရှင်းဥစွာရှင်းပိုင်းကရှင်းပြသာရန္တသုံးဆိုပြီးဒီကလာအင်္ဂုတ္တပါဠိတော်ကြီးမှာလာထားသည်လို့မှတ်ရမယ်လောကီသူတို့ရကြံတာတွေကိုသူတို့ညံမှီတောင်းတဲ့လက်ရွှေမင်းသားတွေကသာရန္တစေရီနာမှာသူတို့တွေးကြတွေးကြတာသူတို့တွေးတာကတော့အလွဲကြီးပါပဲလို့ပဲမှတ်ကြပါလား ရှင်ယရဏဆိုရရခဲ့တယ်မြင်းယရဏဆိုရရခဲ့တယ်ပရမယရဏဆိုရရခဲ့တယ်မိမယရဏဆိုရရခဲ့တယ်တထေကြီးယရဏဆိုရရခဲ့တယ်လို့သူတို့ကရခဲ့တဲ့ငါမျိုးသူတို့ချင်းတွေးတော့နေကြတယ်အဲ့ဒီသူတို့ကသူတို့ချင်းတွေးတော့တာဖြစ်တော့လက်ဆွေပင်သား900ကဆုံးဖြတ်ချက်ချလို့မရကြဘူးကိုယ်ထင်နဲ့ကိုပြောကြတာဖြစ်နေတော့ ဒီလက်ရှိငန်းသား900ကလူတယောက်လွှတ်ထားတယ်ဒီလမ်းကွာတဲ့ဖရာလည်းကြွနေကြလမ်းဖြစ်ပါတယ်အဲ့ဒီဖရာကြွလာလို့ရှိရင်ဖြင့်ပြင့်ပါကွာတို့စီခိတ္တကြွပေးပါလို့ဆိုပြီးလူတယောက်လွှတ်ထားလွှတ်ထားတဲ့အချိန်မှာဖရာကလည်းကြွလာတာနဲ့လက်ရှိငန်းသားလက်ရှိခုနကလွှတ်ထားတဲ့တကားကပြင့်ပြီးတဲ့ကာလဘုရားကပဲစလက်ရှိငန်းသားတွေရှ िख ုတင်တဲ့အခါမှာ မနှုတ်ငါလာတဲ့အခါဗာမများပြောဆိုနေကြတယ်တပည့်တို့ရာခဲ့တဲ့အကြောင်း၅ပါးဒုံလဘ၅ပါးပြောနေပါတယ်ဖေဟာပြောစမ်းပါအောင်ဆိုတော့ခொနဲ့ကပြောတာတွေလျှောက်ပြောပါတယ်ရှင်ယရဏမြင်းယရဏပရမယရဏမိမယရဏသထေးယရဏ၅ဦးဟာရာခဲ့တယ်လို့တပည့်တို့တွေးနေကြပါတယ်ဖေဟာဆိုတော့အဲ့ဒါတွေကရာခဲ့တာမဟုတ်ပါဘူးကွာ ဒါတွေလွယ်လေးတွေပါလို့ဘုရားသခင်ကိုရမကြီးကဟောလိုက်တယ်ရခဲ့တဲ့၅ပါးဒုံတစ်ပါးကိုသေသေးဖြာဖြာမှတ်ကြလို့ဆိုပြီးလက်ဆွေမင်းသားတွေဟောအဲ့ဒါရခဲ့တဲ့၅ပါးကဒကာဓမ္မတို့ဘုရားသာသနာနဲ့ကြုံဖို့ရာဟာလည်းရခဲ့တဲ့တစ်မျိုးတင့်နံပါတ်ကဘာပါလဲ အဲ့တော့ကိုကိုယ်တိုင်စဉ်းစားကြပါဘုရားသာသနာ9000ကျွန်းမှာပဲရှိပါသေးတယ်ဆိုဖြင့်ဩတို့ဒီကားလို့ဆိုလို့ရှိရင်ဘုရားဟောတော်မူတဲ့အတိုင်းသာသနာတွင်ကြုံပြီးဒီကားလာနေလိုက်တဲ့အဖြစ်ဟာလေတို့မှာဖြင့်မက်ဖို့ရကြောင်းတကြောင်းအပါဝင် ဖြစ်ပြီးဒီကားလာ နေတဲ့အတွက်တို့ဖြင့်ပါရမီနောက်ကဖြည့်ခဲ့လေရောလားမဖြည့်ခဲ့လေရောလားမတွေးပါနဲ့ပြည်ပြီးသားဆိုတဲ့အဓိပ္ပာယ်ဟာလာပြီးထောက်ခံချက်ပေးတယ် သဘောကျပြီနော်ဒုတိယတစ်ခါဘုရားသခင်ကိုရမကြီးကငါဘုရားဟောတဲ့တရားတွေကိုတဲ့သေးသေးရှားရှားကြာကြာနာတာမက်ဖို့ဆိုင်အောင်ဟောနိုင်တဲ့ပုဂ္ဂိုလ်ဟာလဲမင်းတို့ကြုံဖို့ရအမှန်ခဲရပါလေကွာအဲ့ဒီပုဂ္ဂိုလ်နဲ့ကြုံဖို့ရတဲ့ဒုံလဘတစ်မျိုးပါပဲလို့ဟောလိုက်တဲ့ဖြင့်ခုဆရာကောင်းသမားကောင်းကြုံပြီးနာကြရတော့ သေးသေးချာချာလုပ်ရင်လည်းသေးသေးချာချာခྱི་ပေါက်တယ်ဆိုတာလည်းတခါကျွဲတော့ကိုယ်တိုင်သိပြီးသားဖြစ်နေတယ်အဲ့တော့ဟောရတဲ့ပုဂ္ဂိုလ်နဲ့ငါဖျားရည်တရားကိုဟောရတဲ့ပုဂ္ဂိုလ်နဲ့တွေးဖို့ရလဲဒုံလဘတစ်မျိုးပဲလို့နှစ်နံပါတ်ပြောလိုက်သုံးနံပါတ်ကငါဖျားရခင်ကိုရမကြီးကဟောငါဤတပိသားမြတ်ကပဲနိဗ္ဗာန်ရောက်ကြောင်းဟောဟောသိတတ်တဲ့ဉာဏ်ထောင်းနိုင်တဲ့နား ထောင်နိုင်တဲ့နားနဲ့ထောင်ပြီးသိတတ်တဲ့ဉာဏ်ရှိဖို့ရာလဲဒုံလဘတစ်မျိုးပဲသိတတ်တဲ့ဉာဏ်ရှိဖို့ရာလဲဒုံလဘတစ်မျိုးပဲလို့ခေါ်လိုက်တော့ဒီကဓမ္မတွေကကိုယ့်ဟာကိုယ်စစ်ဆေးပြီးဒီကလာအော်တို့ဘုန်းကြီးဟောတာဘုရားတရားတွေပါဠိတော်ကြီးတွေကယူပြီးပြောနေတယ်ကိုယ်ခန္ဓာနဲ့ကြိုက်ပြီးတော့ကိုပါဠိတော်နဲ့ကိုယ်ခန္ဓာနဲ့ကြိုက်ကြိုက်ကြိုက်ကြိုက်ပြီးပြောနေတဲ့ဥစ္စာတို့သေချာရှုလိုက်တဲ့အခါဒုက္ခန္တာဖြစ်စဉ်နဲ့ ဟောလိုက်တဲ့တရားနဲ့ဟာကြိုက်ကြိုက်နေတယ်လို့ဆိုလို့ရှိရင်လည်းထုံတတ်တဲ့ဉာဏ်နာရှိလို့သာလျှင်တရားဓမ္မတွေအခုနေတိုင်းထောင်နိုင်ကြတာဆိုတာဒုံလဘတရားတွေမှာလဲထောင်နိုင်တဲ့ဉာဏ်နာရှိတာပြည့်စုံပြီးသားလို့မှတ်လိုက်ပါဘယ်နှချက်ရှိတော့သုံးချက်ရှိသွားပြီလို့တရားဓမ္မတွေကမှတ်ပါပြီးတော့ကွာ ငါဘုရား၏တရားကိုထောင်းနိုင်နေတာပညာနာရှိပြီးကလာထောင်းနိုင်ကြညာတော့လေဒီတရားတိုင်းဓမ္မနုဓမ္မပฏิပတ်တိဆိုတဲ့ကြက်မှုလို့ကိုကြက်နိုင်တဲ့စွမ်းရည်တတ္တိကျင့်ပါမယ်ကျင့်ပြအောင်ကျင့်လဲကျင့်တယ်ဆိုတဲ့ကျင့်နိုင်တဲ့စွမ်းရည်တတ္တိရှိဖို့ရာဟာလဲဒုံကပတရားတပါးပါပဲလို့ခေါ်လိုက်သိပြီမကျင့်တာကရှိသေးတယ် အခုတော့ကြက်နိုင်တဲ့ဒကာဓမ္မတွေလည်းဖြစ်နေတယ်ဆိုတာဒကာသစ်တို့သိကြနေအဲ့ဒါကြောင့်တို့ပါရမီတွေပါပါလိမ့်မလုံးလို့မတွေးနဲ့တော့ဒုံလဘတရားလေးအခု၄ပါးပြည့်စုံပြီဆိုတာစဉ်းစားကြပါတော့ငါးနံပါတ်ကဒီတရားတွေကြင့်ပြီးကွာတဲ့တရားတွေနှလုံးသွင်းနိုင်သွင်းနိုင်တရားတွေပေါ်တိုင်းပေါ်တိုင်းဩတို့ဆရာကျေးဇူးရင်ကို တို့မျက်စိနားတွေဖွင့်ပေးတဲ့ပုဂ္ဂိုလ်ပဲဒါကြောင့်တို့အသိဉာဏ်တွေထူးခြားပြီးဒီကာလဒုက္ခချုပ်တဲ့နေရာလည်းမြင်ကြရဒုက္ခတွေလည်းမြင်ကြရဒုက္ခချုပ်တဲ့နေရာဆိုရလဲဒါနိဗ္ဗာန်ပဲဆိုရလဲသိကြရခြင်းကြောင့်ကျေးဇူးလုံးတွေဖြင့်တို့လည်းရှိရတော်၎င်းပစ္စည်းလေးပါးဖြင့်တော်၎င်းတို့ဒီကားလဲဆိုလို့ရှိရင်ဖြင့်မဆက်ရင်မဖြစ်ဘူးဆိုတဲ့သူကျေးဇူးသိတတ်တဲ့ ပုဂ္ဂိုလ်ထဲမှာလေတဲ့အမှန်တန်ရှားတာအဲ့ဒီလိုထဲမှာကျုံးလာပြန်တာလေဒုံတစ်ပါးတစ်မျိုးပဲကွာဆိုတော့သူကျေစုပြန်ဆက်ချင်တဲ့စိတ်ဖြစ်စိတ်ထဲတဘောဘောပေါ်ပြီးဒီကလာလာတာလေဒုံတစ်ပါးတစ်မျိုးပဲအဲ့ဒါတွေထောက်ကြည့်တော့ဘုန်းကြီးတွေကဓမ္မတွေမှာအင်းနေရကြလိုက်တာဒီငါးပါးဟာဖြင့်ဒီဒုံတစ်ပါးတရားငါးပါးဟာကဘုရားက ဓမ္မဒုံလဘအစ်စ်ကွာလို့သေသေးချာချာဟောထားတော့ကိုကိုကိုယနေ့ပဲချိန်ကြည့်လိုက်တဲ့ခါကျတော့ဘုရားသာသနာနဲ့ကျုံပါရဲ့လားမြတ်စွာဘုရားရှင်ကိုရမကြီးနိဗ္ဗာန်ရောက်ကြောင်းတရားကောင်းကိုဟောရတဲ့ပုဂ္ဂိုလ်နဲ့ကျုံပါရဲ့လားနှစ်နာမှလည်းကျုံသွားတယ်နော် ဟောရတဲ့ပုဂ္ဂိုလ်ရှိပြီးကြလားဟောနေ냐တော့လေကိုနားထဲမှာညာနဲ့စာရေးပြီးကြိတ်တော့ခန္ဓာထဲမှာဩအကြိုက်ပဲလို့ညာနာနဲ့ထောင်ကြည့်တော့ဟောတာနဲ့ခန္ဓာနဲ့အပြင်တန်းပြီးကြလားတထထဲတသားတဲ့နေတော့တာပဲဆိုတဲ့ညာနာကိုပါကြရကောင်းပြီသုံးနာမှလည်းပြည့်စုံတော့ဒုံလဘသုံးပါးပြည့်စုံပြီးကြလားနေတယ် လင်းနာမစစ်စေးကြိတ်တော့ဒကာဓမ္မတွေအိမ်ရောက်တဲ့ခါမှဖြစ်စေလမ်းသွားရင်ဖြစ်စေတံဝေကရရဖြစ်တဲ့ခါမှဖြစ်စေဩဒီခန္ဓာကြီးပြန်ကြည့်လိုက်တဲ့ခါကျတော့ဖြစ်မှုပြမှုမှာတော့ဘာမှမရှိတဲ့ဒုက္ခသစ္စာမှန်ပါကလားဆိုရလဲညာနဲ့မှမပေါ်ကြဘူးအဲ့ဒါဓမ္မအနုဓမ္မပฏิပတ်တိဆိုရဲတရားရှိလို့တရားပေါ်လာတိုင်း ခန္ဓာတိုင်းဒီတရားရှိလို့ဉာဏ်နဲ့ဒီတရားတွေထင်ပြီးဒီကလာလာတဲ့အလောက်ပါလဲဓမ္မနုဓမ္မပရိပတ်တိအလောက်ပါလဲအလွန်ကိုရခဲ့တဲ့အလောက်ပဲကွာဆိုတာလေဒကာဓမ္မတွေရနေကြတဲ့တွေ့ဒီတုံလဘအတွက်ကလည်းစိုးရင်ကြမလို့တော့တခါဆရာသမားအပေါ်မှာတရားဓမ္မတွေကမင်းဆရာဘုန်းကြီးပြောလို့နေတိုင်းသိခံပြီးပြောပေလို့တို့မှပြန်ဟေးဓမ္မနဲ့ပူဇော်ရလည်းမဆုံးဘူး ပစ္စည်းလေးပါးနဲ့ပူဇော်ရလည်းမဆုံးနိုင်ဘူးတို့ဖြင့်ကိုယ်တအားရှိသလောက်ဖြင့်ပူဇော်ပသခြင်းတဲ့စိတ်တွေလည်းပေါ်နေကြတယ်ကတိညုတကရဝေရီဆိုတဲ့တရားတွေကလည်းပေါ်ပြီးဒီကလာနေကြတယ်ဒကာဓမ္မတွေဖြစ်တယ်ဆိုတော့လည်းကိုယ့်ဟာကိုယ်သိကြမှာပေါ့အဲ့တော့ဒီဓမ္မပါတရား၅ပါးနဲ့ဂျုံတဲ့ပုဂ္ဂိုလ်များဒကာဓမ္မတို့ဒီဘုရားမက်ဖို့ရရမယ် ဒီဘဝမဲ့ဖို့ရရမယ်ဒါပြန်အငဲ့ကြပါသေးမှန်ပါဗျာဒါကြောင့်ဒကာဓမ္မတွေကဩဘယ်ဖះမှမတပဲနဲ့ဒီဘုရားသာသနာနဲ့ဒီဆရာနဲ့ဒီရထားတဲ့ကိုညာနဲ့ဒီလှုပ်လှုပ်ပြီးဒီကာလဒီဇတ်ဆိုတဲ့ဒုက္ခဇတ်ကြီးကိုဒကာဓမ္မတွေသိမ့်နိုင်တဲ့အခြေအနေဟာဘာမှတွေးတော့မနေနဲ့တော့သိမ့်ဖို့ရအင်္ဂါပြည့်စုံတဲ့ဘဝမျိုး သိမ့်သာသိမ့်ပါဆိုတာလေးစားစွာနဲ့တိုက်တွန်းလိုက်တယ်မှန်ပါပါသိမ့်သာသိမ့်တော့ဘာမှတွေးမနေကြနဲ့တော့သိမ့်ချိန်ရောက်နေပြီမှန်ပါပါသိမ့်ချိန်ရောက်တာတောင်မှတကယ်ကျေတို့တကယ်ဓမ္မတွေကမသိသေးတော့လေဩခုမှစရတော့ပါရမီများခုမှစထမရဲ့လို့သင်မနေနဲ့အင်းငါဆိုရင်ပါရမီစုံနေပြီသဘောပါကြဒါဖြင့်ရှင်ဖျားတွေလည်းတောင့်တနေဖို့မလိုဘူး ကိုတောင်းတတာတွေသီတိဘုရားနောက်ဆုံးပိတ်ပြည့်ခြင်းပဲဆိုတာတကယ်ကျွဲတို့တကယ်တစ်တူတကယ်အောင်တို့သေချာမှတ်ပြီလို့မှန်ပါဗျာအဲ့တော့ကိုတဲ့ဒီဗျာသာသနာတော်နဲ့လည်းအခုကျုံဟောရတဲ့ပုဂ္ဂိုလ်နဲ့လည်းဆုံးထောင်တတ်တဲ့နာနဲ့လည်းကျုံကျင့်တတ်တဲ့အလုပ်တွေကလည်းတရားဓမ္မတွေကအကုန်စုယုံပြီးဒီကလာကျင့်ကြတယ်ကျင့်ကြတယ်လည်းကျေးဇူးတော်တွေကိုပြန်ပြီးဆက်ကျင်တဲ့စိတ်တွေကလည်းပေါ်ကြတယ် ဒါဖြင့်ရေငါ၅ပါးစုံနေတဲ့ဒုံလဘ၅ပါးစုံခြင်းသည်ဒကာရမတို့သမင်းညဆူတော်သမင်းညပါရမီသမင်းညနဲ့ဒီချိန်ဒီကာလဒီလိုရောက်လာတယ်လို့မဆိုကြဘူးစုံပြီးရောက်လာတယ်ကိစ္စပြီးဖို့ရာအကြောင်းကျိုးတွေအကုန်ညင်ညွတ်နေတဲ့ဘဝကိုနောက်မျောနေလို့ရှိရင်ဖြင့်မျောသက်တာရှည်ရရှိတယ်အခုဟာအညွန့်တုံးမှဆိုရတယ် နောက်မျောရင်အခုဟာညွန့်တုံးမှဆိုရတယ်ဒါကြောင့်ဘုန်းကြီးတို့ဓမ္မတွေရဲတင်းတင်းနဲ့ပဲကျိုးစားပါတော့ဆိုလို့ဆိုဒီဒုံဘာတရား၅ပါးကအင်္ဂုတ္တပါဠိတော်သာရန္တသုံးမှာသေးသေးချာချာလက်ရွှေမင်းသားတွေအမှားဒုံဘာဆိုနေလို့ဒီဒုံဘာကမှကျွတ်တောင်းဝင်နိုင်တဲ့ဒုံဘာလို့ဘုရားကသေချာဟောလို့ဒါမေ့မပြစ်ကြပါနဲ့ဒီဥစ္စာအတော်ရေးကြီးတယ်မှန်ပါဗျာ အတော်ရေးကြည့်တယ်ဆိုတာဒကာဓမ္မတွေကိုအန်းငယ်တတ်တဲ့စိတ်ဩတို့ကအသက်ကြီးမှတွေ့ရတယ်သာသနာနောက်ပိုင်းကျမှတို့ကလည်းမွေးဖွားရတယ်အင်းယောဂကလည်းသူတို့တို့မှဖြင့်ဒီဘဝကိစ္စမှာပြပါမလားလို့ကိုယ်စိတ်ထဲမှာဆုံးနေတဲ့စိတ်ပေါ်တိုင်းပေါ်တိုင်းဤ၅ပါးကိုစစ်ဆေးလိုက်မှန်ပါဗျာ ကိုယ်စိတ်ဓာတ်ဆုံးနေတဲ့စိတ်ပေါ်တိုင်းပေါ်တိုင်းအင်္ဂါပါစစ်ဆေးလိုက်တော့ဟာဒီငါးပါးညီနေလို့ရှင်ဘုရားဒီဘုရားမညံဖူညာရရမတဲ့ဆိုတဲ့ဥစ္စာညီနေတဲ့ပုဂ္ဂိုလ်ဒုတိယောက်ကဘာများဆုံးနေနေတာတုံးလို့ကိုယ့်ဟာကိုယ်လည်းမြေတွန်တောက်တီးပြီးဒီကလာဆုံးမကြပါဘူးဒါကြဲလို့အမတန်ရေးကြည့်လို့ပြောနေနော်ကဲဒါကတည်းကဆုံးနေတဲ့စိတ်ပေါ်เสียရှိသေးလားတကအောင်တို့ မရှိပါဘူးအားလုံးတရားဓမ္မတွေဒီငါတွေကဆုံးနေပါတယ်ဆုံးနေတော့ကိုတဲ့ငါဘုရားသခင်ကိုရမေကြီးကဒီဘုရားရတဲ့ဤကိုတစ်ခါထပ်ဖြစ်ပြီးပေးဦးမယ်ဆိုပြီးအင်္ဂုတ္တပါဠိတော်မှာလာပြန်တယ်ဒီငါဆုံးနေတဲ့ပုဂ္ဂိုလ်ကဒီအခုငါပေးတဲ့ဤဤတိုင်းနဲ့သာလို့လို့ရှင်းဖြင့်ဒိဋ္ဌိဝရမေအာသဝနံခယံဟောတိဒီခုဘုရား၌ကိုဒိဋ္ဌိဝရမေတိ ပစ္စကဘဝသမိန်လို့ဆိုထားတော့ဟိုတဲ့ယခုဘဝမှာပဲရရမယ်လို့သေချာဟောဒါကြောင့်ဘုန်းကြီးတို့တရားဓမ္မတွေဒုံလဘနားလည်ပြီးတဲ့ပုဂ္ဂိုလ်တွေဖြစ်နေသောကြောင့်ဩတို့တွေကလည်းဆိုလို့ရှိရင်ဖြင့်ဘုမအစလားဘုမအလယ်လားလို့ဒီလိုတွေးမနေနဲ့ဘုမအစလားဘုမအလယ်လားလို့တရားဓမ္မတွေခေါင်ပြီးဒီကလာကိုယ်ဆုံးနေတဲ့စိတ်ပေါင်းတွေးလုံးကိုမထုတ်ဖဲနဲ့ အခုနောက်ဟောလတန်ဖြစ်တဲ့အင်္ဂါနဲ့ညီအောင်လုပ်လိုက်လို့ရှိရင်ဖြင့်မရမရှိပါဘူးဆိုတဲ့ပါဠိတော်ကြီးကလည်းအင်္ဂုတ္တပါဠိတော်မှာပဲလာပြန်တော့ဩဒုံလဘကလည်းကျုံလုံနည်းကိုလည်းဤတိုင်းလုပ်မယ်ဆိုရင်ယခုဘဝရရမယ်လို့တခါဖြစ်ဆွပြန်တော့တခါကြွယ်တခါသေတို့တခါအောင်တို့ဘာမှကိုဆုံးနေတဲ့စိတ်မလာပါစီနဲ့မလာပါဘူးဒါဆရာဘုန်းကြီးက အပိဓာလားဘုရားဟောတော်မူတဲ့အတိုင်းအမှန်ပြောတာလားလို့ဆိုတော့အမှန်ပြောတာဘုရားဟောတော်မူတာတလုံးမတိမ်ပြီးဒီကလာတကကျွေပြောတာမဟုတ်ဘူးအမှန်တွေပြောဟောနေတာပဲဆိုတော့ဩဘုရားသခင်ကိုရမကြီးကလည်းအဒွေဇဝဒနာဗုဒ္ဓံဗုဒ္ဓံဘုရားတို့ထုံးစံသည်အဒွေဇဝဒနာနှခွန်းပဲတော့မှမပြောဘူးတခွန်းနဲ့အမှန်ပြောတယ် အမှန်ပြောတဲ့ထဲမှာလည်းတခွန်းနဲ့အမှန်ပြောပြီးကာလအကျိုးရှိတာမှလည်းသုံးတယ်ဆိုတာကလည်းပါလိမ့်သေးဒါဖြင့်တခွန်းနဲ့လည်းပြောပြန်တယ်အမှန်လည်းဆိုရပြန်တယ်အကျိုးရှိတာမှလည်းသုံးတတ်တဲ့ကိုရောကြီးကအင်္ဂုတ္တပါဠိတော်မှာသူကိုယ်တိုင်နှုတ်ခဖွင့်ရပြီးဟောတဲ့တရားဟောတဲ့ဒုံတစ်ပါးနောက်ကျင့်ရမယ်ကျင့်စဉ်ကလည်းဟောတဲ့ကျင့်စဉ်ဖြစ်နေတော့နှခွန်းမပြောတခွန်းနဲ့အမှန်ပြောအမှန်ပြောပြန်တယ်အကျိုးရှိတာမှ သုံးသောကြောင့် ဒကာဓမ္မတို့ကိုရကြီးပြောဆိုမှုဟာလဲသူ့ပုံချွင်းချက်မပါပါဘူးပါသေးလားနှခွန်းလည်းပြောပါရဲ့လားမပြောပါဘူးတခွန်းနဲ့အမှန်ပဲပြောအမှန်ပဲပြောပြန်တော့လေအကျိုးမရှိတဲ့အမှန်မျိုးလားအကျိုးရှိတဲ့အမှန်မျိုးလားအဲအကျိုးရှိတဲ့အမှန်မျိုးကိုလည်းယခုဒုံလဘတရား၅ပါးနောက်ဟောရတံဖြစ်နေကျင့်ခြင်းဒါတွေပြောထားပြန်တော့တကယ်ကျွယ် ဒကာတစ်တို့လူရင်တော့ဖြင့်တို့ဒီဘဝအပြီးပါပဲဆိုတဲ့ဥစ္စာဆုံးဖြတ်ချက်ချကြပါဘုရား။ကောင်းပြီဒါဖြင့်နှခွန်းမပြောတခွန်းနဲ့အမှန်ပြောတဲ့ကိုရောကြီးအမှန်ပြောပြန်မယ်မဲ့လောကကြီးမှာဘလူလာတာဘဝလာတာဧကံလာပါတယ်လို့အကျိုးမရှိတာပြောတာမဟုတ်ဘူး။ဒီလိုလို့ရလို့ရှိရင်ဖြင့်ငါပြောတဲ့ဒုံဘဝတရား၅ပါးလဲကျုံမငါပြောတဲ့ကျင့်ရင်ကိုလည်းကျင့်မယ်ဆိုလို့ရှိရင်မင်းတို့ မဉ္ဇဏ်ဘုံညာဤဟုသောအကျိုးတရားတွေမင်းတို့ကိုယ်ပိုင်ကိုယ်ဆိုင်ဖြစ်နေမုတ်ချဧကံရပါလိမ့်မယ်ဆိုတဲ့အကျိုးရှိတဲ့စကားလည်းသုံးပြီဖြစ်လေသောကြောင့်ဒကာကျွေဒီဥစ္စာဖြင့်လေးလေးစားစားနဲ့ပဲကျွတ်တို့လောက်ရတော့မှာမှန်ပါဗျာကောင်းပြီဒါဖြင့်ယနေ့တရားအလုံးစင်ပြောတော့မယ်လို့ဒုတိယဘိုင်းမှာဒကာရမတွေမှတ်လိုက်ပါမှန်ပါဗျာ ဣဒဘိက္ခဝေရိယသာဝကောဝိညာဏသမေအနိစ္စနုပတိအနိစ္စသင်ញအနိစ္စပရိတံဝေဒီတတတံသမိတံအဘုစိဏံစေတသာဒီမုစ္စမာနောပညာပရိယောဂာမာနောသောအာဇဝနံခယံအနာဇွန်စေတုံမုတ်တွင်ပညာဥမုတ်တွင်ဒိဋ္ဌိဝဓမ္မေအာဇဝနံခယံဟောတိဒါသူပါဠိတော်အစစ်ပါဘူး ဝါတဲ့မင်းတို့အများကြီးခန္ဓာ၅ပါးရှိတဲ့နေ့ကစိတ်ကလေးတစ်လုံးဖြစ်စေဝေဒနာလေးတစ်လုံးဖြစ်စေရုပ်ကလေးတစ်ခုကိုပဲဖြစ်စေမင်းတို့တွေကားလို့ဆိုရင် ရှုရလိမ့်မယ်ကွာနေစာလို့ပဲရှုရလိမ့်မယ်ဣဒအရိယသာကောဣဒဤလောကကြီးနဲ့အရိယသာကောအရိယာရိတပိသားဖြစ်တဲ့ပုဂ္ဂိုလ်သည်ဝိညာဏသမေစိတ်တစ်ခု၌ အနိစ္စနုပတိအနိစ္စလို့ရှုသည်ဖြစ်ပြီးစိတ်ကလေးတစ်ခုပေါ်လာလို့ရှိရင်ဒကာဓမ္မတွေဘယ်စိတ်ပေါ်ပေါ်ပေါ်ခြင်းတဲ့စိတ်ပေါ်ပါတဲ့တင့်နံပါတ်အနိစ္စလို့သာရှုလိုက်ပေါ်ခြင်းတဲ့စိတ်ပေါ်ဘယ်လိုရှုကြအနိစ္စလို့သာရှုလိုက်ပေါ်ခြင်းတဲ့စိတ်ပေါ်လာအော်ဖြစ်ပြီးပြတဲ့အနိစ္စပါဖြစ်ပြီးပြတဲ့အနိစ္စပါလေလို့ပေါ်ခြင်းတဲ့စိတ်ပေါ်ပဲစီဒကာဓမ္မတွေဘာမှမစိုးရင်နဲ့ပေါ်ခြင်းတာဘုဘယ်နဲ့ရှုကြ နိစ္စလို့သာရှုတကာကြွယ်ရဗျာများမနေနဲ့အနိစ္စသမိန်ဝိညာဏသမိန်အနိစ္စနုပတိလို့ဆိုရတော့ဝိညာဏသမိန်စိတ်ဆိုတဲ့အနိစ္စနုပတိအနိစ္စဟုရှုပြီးဖြစ်၍အနိစ္စလို့သာရှုနေပါကောင်းပြီဒါရင်ဘယ်စိတ်ပေါ်လာလာဒကာရမတွေကဘယ်လိုရှုကြမလဲဩော်ဒါဖြင့်နေရာကြပြီ လောဘစိတ်လည်းသူပေါ်ခြင်းပေါ်မှာဒေါသစိတ်ပေါ်ခြင်းပေါ်မှာအိတ်သစိတ်ပူခြင်းပေါ်မှာမစ္စရိယပေါ်ခြင်းပေါ်မှာဒကာကျိုးပေါ်ခြင်းသာပေါ်မပေါ်ပါနဲ့ဆိုတော့ဘုရုဇဉ်ဖြစ်ကတော့နေမှာမဟုတ်ဘူးအာယုံတွားတာတိုက်တယ်ဆိုပေါ်ရမှာပဲပေါ်တော့ပေါ်မှာပေါ်ပြန်ပေါ်냐ဆိုတော့ကိုကပေါ်လာတာကိုဒကာရမတွေကတဲ့ဝိညာဏသဘင်အိဋ္ဌနုပတိဝေရတိဆိုရတဲ့အနိစ္စလို့လည်းရှုတာနေရှုတော့ ရှင်ဗျာတရားဓမ္မတွေကမေးလိုက်မှတဏ္ဏမအရှင်ဗျာကဘယ်စိတ်ပေါ်ပေါ်အိဋ္ဌလို့ရှုလို့ဆိုထားပြန်တော့လောဘစိတ်ပေါ်လာတယ်ဗျာအဲ့ဒါကလည်းအိဋ္ဌလို့ရှုရမှာပဲဒေါသစိတ်ပေါ်လာတယ်အင်းဝိသိကိစ္စတန်တရားလေးများပေါ်လာအင်းစိတ်ကလေးကပြန့်လွင့်နေပြန်အိဋ္ဌလို့ပဲရှုပြန့်လွင့်တဲ့စိတ်လာလဲရှုတယ်ရှုဥမာမဒါနာလေးပြုတယ်ကုသိုလ်စိတ်ကလေးပေါ်လာရင် ဒါလည်းရှုရမှာပဲတဲ့ဒကာရမဝမ်းမြောက်တဲ့စိတ်ကလေးပေါ်လာအောင်ဝမ်းနဲ့တဲ့စိတ်ကလေးပေါ်လာဘာပဲလာလာလို့ဆိုတော့ပုရိသံတဏ္ဏပေါ်ခြင်းတဲ့စိတ်ပေါ်ကိုသိတဲ့စိတ်ဟူသေးကိုဖြင့်လာအဲ့နေတုံးမှတပတ်ကြံတဲ့စိတ်လာခြင်းတဲ့စိတ်လာတကားကျွအနိစ္စလို့သာရှုသဘောကျကောင်းပြီဒါဖြင့်တကားသတ္တဝါတကားဦးတို့ကမေးခြင်းမေးလိုက် လောဘစိတ်လာတော့ဗျာလောဘအမှန်တန်ကျမ်းမ်းပါတယ်ကျမ်းမ်းတဲ့စိတ်လာတဲ့အခါလေတပည့်တို့ကဥပဒနာညာနဲ့နောက်ကနေပြီးရှုလိုက်တဲ့အခါကျပြီးလောဘစိတ်ကရှုလိုက်တဲ့အတွက်ဘာများဖြစ်သွားသလုံးလို့မဲဖို့လိုလားနော်လောဘစိတ်မဟုတ်ဘူးတခါအောင်တို့ရဲ့တခါအောင်တို့ညာထဲမှာလောဘရဲ့လို့မထင်တော့ပါဘူးဖြစ်ပြီးပြတဲ့အိဋ္ဌသဘောကိုသာမြင်နေဖြစ်လေတော့ကြောင်းတဲ့လောဘစိတ်ကလောဘအလုပ်ကို तू မလုပ်ပါရှာတော့ လောဘစိတ်ကတရားဓမ္မတွေသဏ္ဍာန်ကင်းရင်ဒီပုဂ္ဂိုလ်ကိုအပယ်လေးပါးရအောင်တတ်ဖြတ်ပြီးပို့မလို့လာညာတော့လေသူကိုကျွတ်တို့ကလောဘစိတ်ကိုလောဘစိတ်ရယ်လို့မထားဘဲနဲ့မင်းအနိစ္စပဲလို့ဖမ်းပြီးဒီကရညာနဲ့အုပ်လိုက်တဲ့အတွက်လောဘအဆက်နဲ့တကွာလောဘကနေပြတ်သွားတော့ဒကာဓမ္မတွေကလောဘပြီးတော့နာလောဘကဖြစ်ပြဲနောက်ကရှိတဲ့ကဝိပဿနာမဲဆိုတော့ လောဘကတကယ်တည်းဥပါဒံသွားသေးမှန်ပါဘူးအဲရှိပေရှိပေဒါပြန်ဥပါဒံရှိမှတန်တရားကိုပြိတ္တိလှည့်နိုင်တာကိုဗျဥပါဒံမှမရှိဘဲနဲ့လူပြေဆိုရတဲ့ဥပါဒံရှိလူပြေရောက်နတ်ပြေဆိုရတဲ့ဥပါဒံရှိဥပါဒံတောင်မလာပါဘူးလောဘလောဘတွေမှာတကအောင်ရောက်သိမ့်သွားတယ် လောဘလောဘရင်ဒကာဓမ္မတွေရဆိုင်တော့ဥပါဒံကူးလိုက်ရသေးရဲ့ဥပါဒံမကူးလိုက်ရတဲ့အတွက်ကျွတ်တို့မှာအကျိုးပေးမဲ့ကမ္မဘဝပေါ်သေးဩဒါဖြင့်ကံလည်းမပေါ်တော့ကံမရှိတဲ့ပုဂ္ဂိုလ်ကံကုန်းနေတဲ့ပုဂ္ဂိုလ်အဘယ်ကျိုးပေးမလားနာရတုတိအကျိုးပေးမလားလို့မေးကြတော့ရှိသေးကံမရှိတော့ဘူးလေကြည့်လေလောဘစိတ်ရှုလိုက်တော့ဥပါဒံကလာသေးရဲ့ ဥပါရဏပစ္စယကမ္မဘောဆိုတဲ့ကာယကံဝစီကံမနောကံကိုမနာပါဘူးအဲ့ဒါမလာတာထောက်ကြည့်လိုက်တော့ဩပြိစ္ဆာသမုပ္ပါအကျိုးပေးမဲ့အနာကအကြောင်းတွေဟာဥပါရဏေကံတရားတကကြွယ်ဆက်လုပ်ကိုမရဘူးဘာလို့လောဘစိတ်လာတယ်ဆိုတော့ဒကာအောင်တို့ကဖြစ်ပြရှုပလိုက်တဏှာကသူ့လက်ခံဓမ္မမရှုမိမှဥပါဒံပဲကူအောင် ဥပါဒံပဲကုမသာရင်ကံလို့ကိုသူဥပါဒနာဖြစ်เสียကာမဘောဆိုပြီးကံချူပြရမယ်ကံကိုဖြစ်เสียမှာမဟုတ်လားအဲ့ဒါယခုလာခွင့်ရပါသေးသလားလို့မေးလိုက်ဩဒါကြောင့်ဘုရားသခင်ကိုရမကြီးကသောအာသဝနံခရာလို့ဆိုတဲ့အာသောကုံတာกว่าတယ်မင်းတို့ကမသိလို့ဆိုတော့ခေါင်းကစဉ်းစားကြည့်ပါလားဥပါဒံဆိုတာကာမုပါဒံဒိဋ္ဌိပါဒံ အတ္တဝရူပါဒံဆိုတဲ့ဥပါဒံတွေကအာသဝတွေပဲမဟုတ်လားမှန်ပါဗျာကမ္မသဝဒိဋ္ဌသဝပဲမဟုတ်လားဗျာအဲကမ္မသဝဒိဋ္ဌသဝတွေပဲတဲ့ဝိဇ္ဇာသဝတွေဖြစ်နေတော့ဒီအာသဝတွေကလာသေးမှန်ပါဗျာမလားတော့အာသဝသမှုရိယာမအဝိဇ္ဇာသမှုရိယောအဝိဇ္ဇာပစ္စယမသင်္ခါရသင်္ခါရပစ္စယမနောက်ပြိတ္တိဝိညာဉ်လာမှာကိုဗျာအခုတော့လာเสียရှိသေးရဲ့မှန်ပါဗျာ အင်းလာကြမရှိတာထောက်လိုက်တော့ဩဒါဒီဒုက္ခဆက်တွေပြတ်တာပါလားဆိုတော့ဥစ္စာဒုက္ခဖြစ်ကြောင်းတွေပြတ်တဲ့အတွက်နောက်ဒုက္ခတွေအကုန်ပြတ်တယ်ဆိုတာလေးစားစွာနဲ့မှတ်လိုက်တာရှင်းမလားဒါပြန်ဒကာဓမ္မတို့အလွန်ဖို့တန်သွားပြီလာတဲ့စိတ်ကလေးကိုလောဘစိတ်ကလေးကိုဖြစ်ဖြစ်ရှုလိုက်တဲ့အတွက်ဥပါဒံကံပြတ်တယ် ဥပါဒံကံနေပြတယ်ဆိုတော့ဥပါဒံဆိုတာဘာတော့ကာမှုပါဒံဒိဋ္ဌုပါဒံသီလဝိပါဒံအတ္တဝါရုပါဒံဆိုတော့ဥပါဒံ၄မျိုးမရှိဘူးဥပါဒံကိုတခါအာသဝဖွဲ့ပြန်တော့လေကာမသဝဒိဋ္ဌာသဝဝိဇ္ဇာသဝပဲဒီအာသဝတွေကပြတ်မတော့ဘူးလားအဲဒီအာသဝတွေကပြတ်ပြီးတကယ်လားသွားတော့အာသဝပြတ်သွားတော့အာသဝနိရောဓအဝိဇ္ဇာနိရောဓဖြစ်ရမယ်အဝိဇ္ဇာနိရောဓဖြစ်သင်္ခါရနိရောဓ သင်္ခါရနိရောဓဝိညာဏနိရောဓဒါတွေဖြစ်တာထောက်လိုက်တဲ့အခါကျတော့ပရိစ္ဆေသမုပ္ပါအဆက်ဟာဒကာဓမ္မတွေရှုတဲ့ဉာဏ်ကဖြတ်လိုက်တယ်ဆိုတဲ့ဥစ္စာအနှမှန်သွားမှန်ဘူးလားအဲ့ဒါကြောင့်ဘယ်လာတဲ့စိတ်ဖြစ်ဖြစ်ဒကာဓမ္မတို့အနိစ္စလို့ရှုသမ်းအဲ့တော့ဘယ်နေရာရှုရပါတော့လို့ဒကာတက်တို့မေးရင်လွဲလိုက်မယ်နော်ဒကာကျွေးမေးရင်လဲ နောက်ကဒကာဓမ္မတွေကမင်းဘယ်နေရာရှုရမှာတော့လာတဲ့စိတ်ကိုရှုပါတော့ရှင်းမလားလာတဲ့စိတ်ကိုရှုပါတော့လို့ပြောလိုက်ပြန်ဘယ်စိတ်လာလာပုရုဇဉ်မှန်ကပုရုဇဉ်စိတ်ပဲလာရမှာအဲ့ဒီလာတဲ့စိတ်ကိုကတ္တုကဘာလို့ကြမလဲအဲ့တော့ ဖြစ်ဖြစ်ရှုလိုက်တော့လာတဲ့လောဘစိတ်ကိုပဲဖြစ်ဖြစ်ရှုလိုက်တော့လောဘရှုလိုက်လို့ရှိရင်ဖြင့်လောဘတဏှာပဲမဟုတ်လားမှန်ပါဘူး။မင်းတဏှာဖြစ်ဖြစ်ရှုရတော့ဥပါဒံလာသေးရဲ့။မှန်ပါဘူး။ဥပါဒံမလာတဲ့အာသဝမှန်ပါဘူး။ကောင်းပြီကံဟောဗျာ။မှန်ပါဘူး။ကမ္မမလာပဲနဲ့ဇာတိဇရာမရဏလာခြင်းလို့ဘယ်နည်းနဲ့မှမဖြစ်နိုင်တာအထင်ရှားမြင်သာဖြစ်ပြီးတကလားနေတဲ့အတွက်ဩဒါကြောင့်ဘုရားသခင်ကိုရမကြီးက ဣဒအရိယတာဣဒဘိက္ခုအရိယတာကောဣဒဟိလောက၌အရိယတာကောအရိယတွေတပိသားဖြစ်တဲ့ပုဂ္ဂိုလ်တွေခင်ဗျားတို့ကအရိယတွေတပိသားတွေပါတဲ့ဝိညာဏသမိလာသောလောဘဆိုတဲ့စိတ်၌အနိစ္စနုပတိအနိစ္စလို့ရှုသည်ဖြစ်၍အနိစ္စသာရှုနေတဲ့တပည့်ကြရှုနေတဲ့ချင်းဖြင့်သောအာသဝနံခရတဲ့အာသဝကုသွားတာပဲ ကာမတဝဆိုတဲ့ကာမှုပါရံဆိုတဲ့အာတဝလာသေးလားကာမှုပါရံဆိုတာဒီကာမတဝပဲဒါကြောင့်မလာပါဘူးဒိဋ္ဌုပါရံဆိုတဲ့ဒိဋ္ဌာတဝကောမလာပါဘူးဥပါရဏတွဲပြောတာခင်ဗျားတို့အာတဝမချုပ်ဘူးဆိုမှဆိုလို့ပြောနေသဘောကျကောင်းပါရံအဝိဇ္ဇာတဝါဆိုတဲ့ဥစ္စာလေတဲ့ဒကာရမတို့သူလည်းအဝိဇ္ဇာဆိုတာဒီခုနကဖြစ်ပြမမြင်လို့လာတာကူ ဖြစ်ပြမြင်တော့လာသေးရဲ့ဒါရဝိဇ္ဇာသဘာဝကောဖြစ်ပြမြင်နေတဲ့ပုဂ္ဂိုလ်မချုပ်လားအဲ့ဒီလိုချုပ်တဲ့ပုဂ္ဂိုလ်ကြတော့ကွာဒိဋ္ဌိဝရမေတဲ့ဒိဋ္ဌိဝရမေဆိုတာဥစ္စာယခုပြစ္ဆကဘဝ၌ကွာဆိုလိုက်ဒါကုမညံဖွညာရမယ်ပြောတယ်ယခုပြစ္ဆကဘဝမှာမညံဖွညာရမယ်လို့ပြောထားတယ်ဒါကြွသိကြပါ နောက်ကဓမ္မတွေသိကြကြအဲ့ဒီတော့ခမည်းတော်ဒီအလုပ်ကိုလုပ်ပါဆိုတော့ဆရာဘုန်းကြီးကတိုက်တွန်းရတိုက်တွန်းတာဘာဖြစ်လို့တော့လို့ဆိုတော့ခမည်းတော်မှာငိုစရာတွေကအများကြီးရှိတော့ကပရိဒေဝစွန့်စရာတွေငိုကြွေးစရာတွေကအများကြီးရှိသေးတယ်ဘာကြောင့်လို့ဆိုတော့ရွှေနဲ့မျိုးနဲ့သားနဲ့သမီးနဲ့နေတာဒီ ရွှေနှမျိုးနဲ့သာနာသမီးနဲ့နေတာတွေဆိုတော့ပူဇရာတွေငိုဇရာတွေဆေးဇရာတွေမြေလူဇရာတွေရင်ထုဇရာတွေကဘယ်နဲ့နေတော့အဲ့ဒါတွေကလာဇရာတွေရှိနေတော့ဒကာဓမ္မတွေသူတို့ကတွေးလက်တန်နေဖြစ်နေတာကိုယခုကနေပြီးရှောင်လွဲတဲ့လမ်းရှာထားဖို့အရေးဟာကကိုယ်ဒုက္ခကိုရှောင်တဲ့အရေးဟာကိုယ်အရေးပေါ့ဗျာမှန်ပါဗျာကိုယ်ဒုက္ခကိုရှောင်တဲ့အရေးကကိုယ် အဲကိုရိကကိုရှောင်လေရေးကိုရေးဆိုတော့လာတဲ့စိတ်ဖြစ်ပြရှုမယ်ဆိုလို့ရှိရင်တောကပရိဒီဝဒုက္ခဒေါမနတာနောက်ထပ်လာပါမလာပါဘူးဗျာဒါပြန်ဒကာဓမ္မတို့ကိုကိုကိုသနာလို့ရှိရင် ရှုပေးမလာပါဘူးဗျာကိုကိုကိုပယ်လေးပါရောက်မှဆိုရင်ဟုတ်ပါဘူးဗျာကိုကိုကိုဒုက္ခဒေါမနတာဖြစ်မှဆိုရင်ဟုတ်ပါဘူးဗျာကောင်းပြီကိုကိုကိုနောက်ထပ်ပရိသေနေမှုအိုမှုတင်မှုတွေနဲ့ဆက်ပြတ်ခြင်းဟုတ် ဒါဖြင့်ဗျာပြတ်တာကအများကြီးရှုတာကရှုပေးရုံလေးနဲ့ပြတ်သွားတယ်ဆိုလို့ရှိရင် တကအောင်လေးလေးစားစားနဲ့ကြိုးကြိုးစားစားလှုပ်ထိုက်ဒါသာသနာ့တွင်နားမို့ထောင်နိုင်တာနော်သာသနာ့တွင်နားထောင်နိုင်တဲ့နားရှိလို့အော်ဟုတ်ပါလားဆိုတာလာတာနမလို့ရှိရင်ဖြင့်ရှုကျင်တဲ့စိတ်လည်းမလာဘူးရှုအောင်ဟောပေးမဲ့ဆရာလည်းမတွေ့ဘူးအခုတော့ဖြင့်စုံနေပြီဆိုတဲ့ဖြင့် ဆုံးနေတဲ့စိတ်ယနေ့ဖြောက်ပြပါဆိုတာစောစောကတိုက်တွန်းတာလဲခမည်းတော်သဘောကျတော့ပါပြီမှန်ပါဗျာကောင်းပြီဒါဖြင့်အနိစ္စလို့ရှုရှင်းတော့ဒါလေးကအနိစ္စလို့ရှုပြီးဒီချာအနိစ္စသမိန်ဣဒဘခွေရိယတကောဝိညာဏသမိန်အနိစ္စနုပတိအနိစ္စသင်ကြီးရှေ့ပေါ်လာလို့ရှင်ဥပ္ပါမမဟုတ်ကြအနိစ္စလို့မှတ်ပလိုက်ဒါလေးအနိစ္စပဲလို့မှတ်ပလိုက် ဒါဖြင့်တဏ္ဏမကအနိစ္စလို့ရှုနှစ်နာမကအနိစ္စလို့တော့မှတ်ပလိုက်တော့ရှေ့ပိုင်းကဘာကိုပေါ်ပဲနဲ့လို့အနိစ္စလို့တော့မှတ်ပလိုက်အနိစ္စလို့ရှုပလိုက်အနိစ္စလို့မှတ်ပလိုက်ဒါကြကျော်သွက်ပေစီပြနော်သွက်ပေစီလို့ဆရာဘုန်းကြီးကဟောတာဘယ်နဲ့ကြောင့်ဟောပါလိမ့်မလဲလို့ဒကာအောင်ကမေးဖို့လိုတယ်နော်မသွက်လို့ရှင်းဖြင့်ဒီနိယမတရားကြီးဟာကသွက်သွားမှာစိုး ကိုကညာမသွဲ့ရင်နိမတရားကတွက်နိမတရားကဘာတုံးလို့မဲတဲ့ခါတာတဏှာဥပါဒံကံဇာတိဇရာမရဏဒါကဘုရားမရှိလေတာဒီအစဉ်တိုင်းကွာနေအဲ့တော့ဒကာကျော်ကဒါဘာတရားလို့ခေါ်မလို့နိယာမတရားတဲ့အမြဲကွာနေသူကတော့ဖြင့်ခမည်းတော်ကဖြစ်ပြမရှိလို့ရှင်ပေါ်တဲ့စိတ်ဖြစ်ပြမရှိလို့ရှင်ဖြင့် လောဘပေါ်လာလို့လောဘဖြစ်ပြမရှိလိုက်လို့ရှင်းပြန်လောဘကတဏှာဆိုတဲ့နာမည်ယူပြီးကြတာတဏှာဥပါဒံကံစတိသရမဏဘောပလိုက်ပါသူကနေမှာကိုဗျအဲ့ဒီနေမှာကြီးကိုခမည်းတော်ကတွက်လိုက်ပြန်တော့လေသူကပြတ်ထွက်သွားသဘောကျအဲ့တော့ဓမ္မရေးကဓမ္မနေမှာရေးကဓမ္မဟာဓမ္မဆောင်မှာပဲကျွတ်တို့ကပယောကဆိုတဲ့သာသနာတွင်ကြုံတဲ့ပယောကအမတန်အားဆိုင်ပိရိကာလ မဖြစ်သေးတဲ့ကုသိုလ်ဖြစ်အောင်ဆိုတဲ့သမဗရံ၄ပါးတဲ့ကမဖြစ်သေးတဲ့ကုသိုလ်မဖြစ်မရှိအောင်ဆိုပြီးမြန်မြန်လှုပ်လိုက်လို့ရှိရင်လည်းဟိုနေ့မှာပြတ်ထွက်တယ်။မှန်ပါဗျာ။တပည့်ကြမဖြစ်သေးတဲ့ကုသိုလ်ကို ဖြစ်ယခုဘဝဒုံကပါတရား၅ပါးဆုံးလို့ဖြစ်အောင်လုပ်မဲ့ဓမ္မအနုဓမ္မပရိပတ်တိအလုပ်ကိုဖြစ်အောင်လုပ်မဲ့ဆိုပြီးကလည်းညံတွတ်တွတ်နဲ့အစားထိုးလိုက်မယ်ဆိုလို့ရှိရင်လည်းဟိုနေ့မှာပြတ်ထွက်တယ်။မှန်ပါဗျာ။ သဘောကျဒါပြန်ပရိစ္ဆေသမုပ္ပါတရားဆိုတာနိယမတရားခင်ဗျားတို့မရှိဘဲနေရင်ခင်ဗျားတို့စိတ်ရှင်နိုင်သွားတာပဲရှုလိုက်လို့ဘယောဂနဲ့ရှုလိုက်ပြန်လို့ရှိရင်သမဗရံ၄ပါးတွေကမဖြစ်သေးတဲ့ကုသိုလ်မှုဖြစ်အောင်လုပ်မဲ့ဆိုပြီးကာလတကယ်ကြွေဥပဒနာကုသိုလ်ကရှေးကမဖြစ်ခဲ့ဘူးနော်အခုမှတခါတည်းဆရာကောင်းသမားကောင်းတွေပြီးထောင်တတ်တဲ့နားရှိလို့ကဲမဖြစ်ဘူးသေးတဲ့မက်ကုသိုလ်ဥပဒနာမက်ကုသိုလ်ဖြစ် စိတ်ပေါ်လာရင်နောက်ကလိုက်အောင်ကြိုးစားလိုက်မှာဟဲ့လို့ဒီလိုကြိုးစားလိုက်ပြန်တော့လေအနုပါဏနာကုသနာဥပ္ပါဒာယဝါယမောဆိုတဲ့အတိုင်းမဖြစ်သေးတဲ့ကုသိုလ်ဖြစ်အောင်လုပ်ပလိုက်တဲ့တွေ့ဒကာအောင်ကြီးခုနေ့မှတရားကြီးဘာဖြစ်သွားဒကာကျွေးသေးကြပါလားနေ့မှတရားကြီးဘာဖြစ်သွားပါလဲဩ နိမတရားပြသွားတယ်ဆိုတော့ဩဘာများပြသွားတယ်လို့တို့ကအောင်းမိန်နေနိမတရားဆိုတာအမြဲတမ်းတရားကြီးတန်တရာစိတ်ဟာကြီးရပ်သွားတာပါလားမှန်ပါပါဘယ်နဲ့ဆိုကြတန်တရားစိတ်ဟာကြီးရပ်သွားတာတန်တရားစိတ်ဟာဆိုတာကျယ်တွင်ပြောစမ်းပါအောင်တော့ဆိုဒုက္ခစိတ်ကြီးလဲနေတာရပ်သွားမှန်ပါပါဒုက္ခစိတ်ကြီးလဲနေတာပြတ်သွားတယ် သဘောပါကြဩဒုက္ခဆက်ကြည်လဲနေတာကိုမဖြစ်သေးတဲ့ကုသိုလ်နဲ့ဖြစ်အောင်လုပ်လိုက်တော့ဒကာအောင်မနဲ့နေတော့ဘလောက်ဖို့တန်စင်္သာဘိနာထောင်ပါရာဒကာဓမ္မတွေပြုစာလေးလေးနဲ့နဲ့ပြောနေတာဒါပြင်ပေါ်လာတဲ့တရားပြဏ္ဏမကအနိစ္စလို့ရှုနှိဏမကအနိစ္စလို့ပဲမှတ်ပေါ့ဗျာ။ အနိစ္စအနိစ္စနဲ့အနိစ္စနုပတိတဲ့။ဩပေါ်လာလို့ရှင်လဲအနိစ္စလို့သာခပြခပြသိပြလိုက်တယ်။ဘယ်နဲ့လောက်ကြ။အဲ့ဒါဖြင့်တင်းနာဘကစိတ်ကလေးတစ်ခုပေါ်လာလို့ရှင်အနိစ္စလို့ရှုအနိစ္စလို့မှားအနိစ္စလို့သိလိုက်။မြောက်ပြောနေတာဖေရ။မြောက်ပြောနေတာ။အနိစ္စနုပတိအနိစ္စသင်ကြီးအနိစ္စပရိတံဝေရီတဲ့။ ကောင်းပြီဒါပြန်အိဋ္ဌလို့ရှုအိဋ္ဌလို့မှအိဋ္ဌလို့သာသိနေကြပါဒီသီလုံးလေးပါတော့လို့မဲတဲ့အခါကျတော့မဖြစ်ဘူးသေးတဲ့ကုသိုလ်ဖြစ်အောင်လုပ်နေတာဒီသီလုံးလေးပါပါလေဩမဖြစ်ဘူးသေးတဲ့ကုသိုလ်ကိုမဖြစ်ဖြစ်အောင်တရားဓမ္မတွေကလုပ်နေတာသာသိအောင်လုပ်တဲ့အလုပ်ပါပဲမဖြစ်သေးတဲ့ကုသိုလ်ကိုဖြစ်အောင်လုပ်နေတာပါပါလေသိအောင်လုပ်တဲ့အလုပ် ခနဲ့အနေစာလို့ရှုအနေစာလို့မှားအနေစာလို့သိနေတဲ့ခနဲ့ကပြောအခုပြောခဲ့တဲ့အသိလေးတွေဟာမဖြစ်သေးတဲ့ကုသိုလ်ဖြစ်အောင်လုပ်နေတာဘာဖြစ်လို့ဒီဥစ္စာလောက်ရတာတော့မေးဖို့မလိုဘူးလားအိုးနေ့မှတရားကြီးဖြတ်နေတာလေဗျာဘယ်လိုမှတ်ကြမလဲနေ့မှတရားဆိုတော့ဘာဆက်ကြီးပါလဲဩဒုက္ခဆက်ကြီးဖြတ်နိုင်တာ ဖြင့်ဒီချိန်မှုဖြတ်နိုင်တာမှန်ပါ ဒီတုံဘဆုံတဲ့ပုဂ္ဂိုလ်တွေမဖြတ်နိုင်ဘူးဟိုးမြို့ရဲရွာထဲမှာတရားနာလည်းမကပ်အားလည်းမထုံးနဲ့ဆင်းရိုက်တာလည်းလွန်လို့သာယသမီးနဲ့လည်းပူလိုက်တာကလည်းလွန်လို့သာဘတော်ဘုကလည်းရှိနေဘယ်လိုမှမရှာနိုင်ဘူးဆိုတဲ့ပုဂ္ဂိုလ်ကြတော့အနိစ္စလို့ရှုဆိုတာလည်းမကြားနိုင်ဘူးအနိစ္စလို့မှတ်ပါဆိုတော့မှန်ပါ အဲမမှတ်နိုင်ဘူးအနိစ္စလို့သိပါဆိုတာမသိနိုင်ဘူးတဲ့မသိနိုင်တဲ့ပုဂ္ဂိုလ်တွေကြတော့ပြိဿသမုပ္ပါနိမတရားကြီးကလည်းသူ့နိမတိုင်းသွားနေမသွားပဲနိမတိုင်းသွားနေတဲ့ဥစ္စာကိုဩသူ့အတွက်ဘယ်လိုစဉ်းစားမလို့ဆိုတော့ဩသူသူ့အတွက်စဉ်းစားရမှာဒီဒုက္ခပြီးဟိုဒုက္ခတွေ့ဖို့ပဲရှိတော့တယ်ဟိုဒုက္ခခံစားပြီးဟိုဒုက္ခတွေ့ဖို့ပဲရှိတော့တယ်ဟိုဒုက္ခခံစားပြီးပြန် ဟွန်သူ့တွေ့တာပဲစဉ်းစားရတော့တခါအောင်တို့တခါသစ်တို့ဒီပြင်ပါစဉ်းစားရရှိတယ်တို့သူဒုက္ခဆက်ရဟနေမှတရားကြီးဖြတ်တတ်တဲ့ခဏမဖြစ်သေးတဲ့ကုသိုလ်ကသူ့မှာဖြစ်ပါရဲ့လားမဖြစ်သေးတဲ့ကုသိုလ်မှာမဖြစ်တော့ဒကာဓမ္မတို့သူထုံးစံတိုင်းသွားနေထုံးစံတိုင်းသွားနေတယ်ဆိုတာကဒကာဓမ္မတွေကအိမ်မှာရကန်းခတ်နေမှာယထာကတော့သူ့နိုင်နေသူအမှန်ထွက်နေတာ မထွတ်ပါနဲ့ဆိုလို့ရတယ်ဒီတိုင်းပဲယထာအချိန်မှန်ထွက်တယ်လို့ခမည်းတော်ကနည်းနည်းမှဂယုမဆိုင်တော့ဘူးဆိုရင်ယထာအချိန်မှန်ထွက်တယ်လို့ပဲတဲ့ခန္ဓာပရိစ္ဆေသမုပ္ပါဒုက္ခစကြရတော့လဲနေတာအဲ့ဒါဖြတ်နိုင်ရင်ဖြတ်ပါမဖြတ်နိုင်လို့ရှိရင်ပြန်တခါကျွေးဒီလမ်းနဲ့ဒီစကားကြီးပဲသွားနေတာမှန်ပါဗျာဘယ်ဟာသူ့ဘယ်နဲ့မဲချမဲချဒုက္ခကြီးကြမှန်ပါ ဒီတရားကိုမဖြစ်သေးတဲ့ကုသိုလ်ကိုဖြစ်အောင်မလုပ်တဲ့ပုဂ္ဂိုလ်ဖြင့်ဘ누구ကဘာဖြစ်ဖြစ်သူ့မှာဖြင့်ဒီနေ့နှက်ဖြင့်ဘာဖြစ်မှာတော့နှက်ဖြင့်ဒုက္ခရောက်မယ်တပည့်ဘာဖြစ်မှာဘနှဲ့ဘာဖြစ်မှာသေပြီးဘာဖြစ်မှာအဲနောက်ဘာမှန်သေပြီးပြန်ရောဒုက္ခပဲပြန်ရမယ်ဆိုတော့သူယထာကမှန်ထွက်နေတယ်လို့ပဲဒကာရမတို့ကြောက်เสียသိကောင်းမှာသဘောပါကြ ဒါဖြင့်ဒကာဓမ္မတို့မဖြစ်သေးတဲ့ကုသိုလ်ဖြစ်အောင်လုပ်ဆိုတဲ့ဥစ္စာဒကာဓမ္မတို့ယခုရှိကစိတ်တစ်ခုပေါ်တယ်ယခုအနိစ္စလို့ရှုအနိစ္စလို့မှအနိစ္စလို့သိဆိုတဲ့ဥစ္စာလေးဟာစကားကိုသုံးမျိုးပြောနေတာပါရှုလိုက်အကုန်ပါသွားတယ်ဒါခရပြောလို့ဒါဘုန်းကြီးကသုံးချက်ထပြောနေရအဲ့တော့ဒါဒုက္ခဆက်ဖြတ်တာဆိုတာသိကြလားသိပါဘူးဒုက္ခဆက်ဖြတ်တယ်ဆိုတော့ ရှုလိုက်တဲ့အခါလောဘစိတ်ကလေးရှုလိုက်ဒီကမက်ကနောက်ကမလိုက်ဘူးလားမရှုဘဲနဲ့တော့တဏှာဥပါဒံကံဟောဒီဒုက္ခဇာတိဇရာမရဏဒုက္ခမလဲလားကဲဒီဒုက္ခဆိုကြီးလည်နိုင်နေရလားအဲအိဋ္ဌလို့ရှုအိဋ္ဌလို့မှအိဋ္ဌလို့သိနေတဲ့ပုဂ္ဂိုလ်မှာဒုက္ခစိတ်ဟာနေ့မှတရားဓာတ်ကြီးဟာပြတ်ထွက်သွားတယ်ဆိုတာသူများပြောမဟုတ်ပါဘူးတရားဓမ္မတို့ကိုယ်ခန္ဓာထဲမှာပြတ်တာပါရှင်းမလား ကဲဒါဖြင့်ဒကာဓမ္မတို့ဒီသုံးညနဲ့အလုပ်လုပ်ရမယ်ဆိုတာသိကြပါလားသိပါပါဘူး။ကြောင်းပြီတစ်နံပါတ်အိဋ္ဌာလို့ရှုနှစ်နံပါတ်ကအဲသုံးနံပါတ်ကအိဋ္ဌာလို့သိပြီဒါဖြင့်ရှုမှတ်သိပေါ့ဗျာ။ဒါကဖရာအင်္ဂုတ္တမှာဟောတယ်။အိဋ္ဌာလို့ရှုအိဋ္ဌာလို့မာအိဋ္ဌာလို့သိပါလို့ဟောထားတယ်နော်။အဲ့တော့ဒီလိုတပည့်တော်တို့ဒီလိုလုပ်ပြီးဒီကလာနေတဲ့အခါမှာအဲ တခါတည်းပဲအသောကုန်ခံရန်တာဖြစ်ပါလားလို့မေးတော့ကွာတဲ့ဒီလိုလေးတော့ရှိသေးတယ်ဒီလိုလေးတော့ရှိသေးတယ်တဲ့ဘာတော့လို့မေးတဲ့အခါကျတော့ဣဒဘိကွေရိယတာအနိစ္စနုပသမိအနိစ္စဝိညာဏသမိအနိစ္စနုပတိအနိစ္စသင်အနိစ္စသရတံသမိတံအဘုစိန်ံဒါမပြတ်ကလေးတော့လုပ်ပေးပေါ့ကွာမပြတ်အောင်တော့လုပ်ပေးပါလို့တခါ ဟောတယ်နော်မင်းတို့ရှုရင်မှတ်တယ်နော်ဩဒီဥစ္စာပြန်အနိစ္စမှာတပါးဘာမှမဟုတ်ဘူးဆိုတာလေးတော့သုံးဖြတ်ချက်ကလေးချချလိုက်ပါအနိစ္စလို့ရှုအနိစ္စလို့မှအနိစ္စလို့သိပြီးဒီကလာကိုယ်စိတ်ကလေးကလည်းဩဒါအနိစ္စအစေဘာမှမရောဘူးဒီတရားလေးဘယ်တရားပေါ်လာလားဘယ်နဲ့သုံးဖြတ်ချမ်းအနိစ္စအစေပဲလို့သုံးဖြတ်ချမ်းမှာအနိစ္စ အနိစ္စတေအဓိပု္ပ္ပမာနောလို့ဘုရားကဟောသောကြောင့်အဓိပု္ပ္ပမာနောဆိုတဲ့ဥစ္စာသုံးပြအနိစ္စဟူ၍သုံးပြချက်ချ၍ဒါပြန်ဃာရမတို့ရှုတဲ့အခါမှာဒါအနိစ္စလို့ဧကံသုံးပြချပေါ့ဗျာသဘောကျလားအဘောကိဏတဲ့အဲ့ဒီတော့ဘွားတဲ့ဒီလိုရှုနေတော့မှာရှုရှုနေတဲ့ကြားထဲမှာဥမာပဲ9မိနစ်ရှုတော့ဘွား9မိနစ်ရှုပြီးဒီကလာနောက်9မိနစ်ကြာလို့ရှိရင်ဖြင့် လောဘဒေါသမောဟတွေကဒီထက်စိတ်ကူးတွေကပြောင်းပြောင်းပြောင်းပြောင်းပြီးဒီကသာကိစ္စသမီးကိစ္စတွေကဂျာတုတန်လာလိမ့်မယ်ကွာအဲ့ဒါလေးတော့မင်းတို့ကမလာအောင်မပြတ်အောင်ဒီဟာလေးဂျာမထုတ်နိုင်တော့တော့မင်းတို့ဖြူးဆက်ရတယ်ဥမာတဏှာကြီးကိုကထိတ်ထန်ထားတယ်ငါရဏကြီးကထိတ်ထန်ထားတယ်ဒီအတွင်းတော့ကွာကိလေသာဂျာတို့တော့မခံဘူးခိအဲ့ဒါလေးတော့ထိတ်ထန်ချက်ထည့်ပေးပါသဘောကျဘယ်လိုထားရမလဲ ဒိဋ္ဌာန်ရဲ့ထားဥမာဒီနေ့နိုင်ဝက်ထိုင်မယ်တကယ်ကျွဲဒိဋ္ဌာန်ရဲ့ကဘယ်လိုထားရမလဲနိုင်ဝက်တဲ့ကိလေသာဂျာလို့မခံဘူးဟိအနိစ္စနဲ့ကြီးဆက်နေမယ်တပည့်ကြနိုင်ဝက်တွန်းမှာဒိဋ္ဌာန်ထားတော့ဘယ်လိုနေကြမလဲကိလေသာကြာတော့မခံဘူးအဘောကိဏ္ဏလို့ဆိုတယ်အဘောကိဏ္ဏကိုတရားဆရာကအင်ကြီးအတ္တမိတ်တာ အဘောဂိဏံတဘာသောတရားနဲ့မယောမှုရဲ့ဆိုတော့အင်ကြီးတဘာသောကိလေသာစိတ်တို့နဲ့အတ္တမိတ်တာမယောပဲနေပါစီกว่าတပတ်ကြဒါဖြင့်အနိစ္စလို့ဆုံးဖြတ်ပြီးသည်အနိစ္စလို့ဆုံးဖြတ်ပြီးသည်နောက်ကိုတဲ့ကဲအနိစ္စတော့ဆုံးဖြတ်ချပြီးกว่าငါတော့10မိနစ်တော့ဖြင့်သေသေးချာချာကိလေသာတဘာသောစိတ်မဝင်အောင်ငါရက်တိုက်ရှုနေမယ်ဆိုလို့ရှိရင်ဖြင့်တဲ့ကိလေသာရှားမဖို့စီနဲ့ ဒီနေ့15မိနစ်ကြာမခေါ်ပါဘူးနေ့ပြန်ကြတယ်လဲ15မိနစ်သေချာလုံးမှာအဲ့ဒီရန်ကိလေသာကိုဝန်မခံမဝန်ခံရင်တဏှာယဝထိတ်ထန်တာနာယဝအတွင်းကိုပြန်ရအောင်လုပ်မယ်ဒီလိုသာလုပ်သွားကြမယ်ဆိုလို့ရှိရင်ပြန်ကွာတဲ့ဒကာဓမ္မတွေတဲ့သောတပုဂ္ဂိုလ်ဒီအာသဝနာအာသောတရားတွေခယံကုခြင်းကြောင့်အာသောကုံသွားပြီဒီလိုသာကိလေသာရှားမထိုးပဲနဲ့ ဒကာဓမ္မတွေကကြိုးစားပြီးဒီကလာနေကြမယ်ဆိုလို့ရှိရင်ဖြင့်ဒိဋ္ဌိဝဓမေတဲ့ပစ္စကဘဝသမိုင်ပေါ့ဗျာယခုဘဝ၌ပဲတခါရဲအာသဝနာအာသောတရားတွေခယံကုံရပြစ္ဆာနိဗ္ဗာန်သို့ပိုတေးတိဖြစ်စေဝါရောက်စေကိလေသာရာမထိုးပဲနဲ့ခေါင်းကရှေ့သွားလေးနဲ့သာလုံနေမယ်ဆိုတခါအောင်ရရမယ်တဲ့ဒိဋ္ဌိဝဓမေဆိုရ ပစ္စကဘဝသမိန်လို့ဆိုထားတော့ကြောင့်ယခုပစ္စကဘဝရရမှာမှန်ပါပါဘုရားဒကာကျွဲကျွေးတယ်လားဗျာဒါဖြင့်ဒကာရမတွေဒီပါဠိတော်ကလည်းကိုတော်တိုင်ဟောတဲ့ပါဠိတော်အင်္ဂုတ္တပါဠိတော်မှာဖြစ်ပြီးဒီကလာနေတော့ကြောင့်ဩတို့လိုရမှာကအနိစ္စလို့ရှုအနိစ္စလို့မှအနိစ္စလို့သိပြီးအနိစ္စလို့ညာကဒီပုံမှာတခါစဉ်းသက်အောင်ကိုလို့ ဖြစ်ပြပေါ်မှာပေါ့ဗျာအဲ့ဒီဆင်းညာလင်းညာလင်းကလည်းဒီပေါ်မှာကြီးဆင်းသက်ပြီးဒီကလာနေပြီဆိုမှဖြင့်တဲ့တပါးတော့ကိလေသာဂျာမထိုးအောင်ဒီအနိစ္စနဲ့ရှုတဲ့ညာနဲ့ဝေးသွားအောင်ကိလေသာကဂျာထိုးတဲ့အခါရှိသေးတယ်အဲ့ဒီဂျာထိုးတာလေအင်ကြီးအတ္တမိတ်တန်ဆိုတဲ့အတိုင်းအဘောဂိန္ဒကိုအင်ကြီးအတ္တမိတ်တန်လို့တရားဆရာများဖွင့်တော်ကြောင့်တပါးသောကိလေသာစိတ်တွေဝိတက်တွေနဲ့မယောဘဲနဲ့ 15မိနစ်ဖြင့်15မိနစ်တနာရီဖြင့်တနာရီနိုင်ဝဲဖြင့်နိုင်ဝဲကြားမှာကိရိတာမရောပဲနဲ့ဒကာဓမ္မတွေကကြိုးစားသွားမယ်ဆိုလို့ရှိရင်သောအာသဝနံခရာအနာသဝံစေတောမုတ်တင်ပညာဥပုတ်တင်စေတောမုတ်တင်ဆိုတာရတ္ထဘုသမารိပညာဥပုတ်တင်ဆိုတာရတ္ထဘုပညာပဲဒါဧကံရရမယ်ကွာဒုံဘလည်း၅ပါးစုံပြီးတော့ကွာမင်းတို့လည်းကံမှာ15မိနစ်နိုင်ဝဲကြားမှာတပါးသောကိရိတာကြားမညဘူးအနိစ္စနဲ့ ရှုမှတ်တဲ့မက်ကနဲ့သာဆက်နေမယ်ဆိုရင်ဖြင့်ငါကသေးသေးချာချာဒီဘဝအာသောကုန်ခံရမ်းတာဖြစ်တာကိုတောင်းယူပါတယ်ဘုရားကတောင်းယူတာနော်တကယ်ကျွယ်လွန်အားရှိစရာကောင်းတဲ့ပါဠိတော်ပါလားအဲမတအားရှိစရာကောင်းတဲ့ပါဠိတော်ဖြစ်နေသောကြောင့်ဩဒုက္ခနာကိုကြီးကဖြင့်သူ့တိုင်းသာထားမယ်ဆိုရင်အိုဘဲဟူသည်သူပစ္စည်းနာဘဲဟူသည်သူပစ္စည်းလက်နဲ့တည်းဟူသည်သူ့မှန်ဖို့ အနာရိဟူသည်သူ့ပေါက်ဖို့ဒီလိုမနေဘူးလားအဲ့ဒီလိုခန္ဓာကြီးကိုခန္ဓာကြီးကိုရှေ့ကိုခမည်းတော်မသွားစီနဲ့တော့သူကတော့ပြန်ဘေးတန်တန်ရန်ထက်တာအကုန်လာပြီးလက်ခံပါမယ်ဆိုတော့တောင်းကံတောင်းကံခန္ဓာရှိပါသဘောကျအဲ့ဒီတောင်းကံခန္ဓာကြီးတွေကလည်းဆိုလို့ရှိရင်ဖြင့်တဲ့ဒကာဓမ္မတို့ကစဉ်းစားပါတော့တဲ့မရချင်ပါနဲ့ သဘောကျတာဝကံခန္ဓာကြီးကိုဖြင့်ဒကာဓမ္မတို့မလို့ခြင်းမနဲ့တော့ကောင်းပြီဒါဖြင့်ဒကာဓမ္မတို့ဒီနေ့ဘုရားသခင်ကိုရမေကြီးရှုနေဟောလိုက်တာအမှန်တန်သိကြတယ်နော်စိတ်ကလေးတစ်ခုကို အနိစ္စလို့ရှုအနိစ္စလို့မှားအနိစ္စလို့သိအနိစ္စလို့ညာနဲ့တက်ဝင်လိုက် အနိစ္စလိုပဲညာနဲ့ဆုံးခဲ့ချလိုက်တပါးသောစိတ်နဲ့မရောဘဲနဲ့လေအနိစ္စနဲ့ကနေလိုက်ဒီလိုဆိုလို့ရှိရင်ဖြင့်တဲ့ဒီဘဝမှာပဲယခုပြစ္ဆကဘဝမှာအာသောကုန်ခံရန္တာဖြစ်ပြီးကာလမိမိတို့အကြိုက်ဆုံးနဲ့သက်ဆုံးဖြစ်တဲ့ချမ်းသာမျိုးစုံအကုန်စုံတဲ့နိဗ္ဗာန်ဟာဧကံရရမယ်လို့ဘုရားကတောင်းယူ ပါရမီတွေပါလေလိုက်ပြီးဒီကလာဓမ္မတွေကမနေပါနဲ့တော့လိုက်မှဆိုလို့ပဲထုံပါတရား၅ပါးရှင်နာကအုပ်ပြီးပြောထားခဲ့ခင်ဗျားတို့စိတ်တွေဟာတော့တောင်တွေးမြောက်တွေးနဲ့သူများပြည်လမ်းဆုံးတာတွေကမင်းတို့ကဘယ်လိုညာလို့ဆိုတာတွေကတကြီးစကားတက်ငယ်ကြားတွေကလည်းတခါအောင်ကြောက်ရသေးတယ်ဗျမင်းတို့ကဘယ်လိုညာလို့မင်းတို့မင်းတို့လက်ထက်မှာဘယ်လိုအဆရှိတယ်နဲ့တော့ရှုပ်တယ်ရှုပ်တာရှုပ်တယ် तू လောက်ပါရဲ့လား तू ဒီလိုသိပါရဲ့လား မေးပြန်တော့လေမဟုတ်ဘူးတို့ရှေးလူကြီးတွေကိုဒီလိုနေလာတာအဖြေထွက်မှာမထွက်ပေဘူးလားအဲ့ဒီထွက်တွေကိုလည်းအတုခိုးเสียကြောက်เสียလန့်เสียသူတို့နောက်ကိုလိုက်เสียမလိုပါဘူးအခုဘုရားဟောတော်မူတဲ့နောက်ကိုပဲလိုက်ဖို့ပဲဒါပြန်ဘုရားဟောတော်မူတာကစိတ်ကလုံးကိုကအနိစ္စလို့ရှုအနိစ္စလို့မှားအနိစ္စလို့သိအနိစ္စလို့ညာအသက်ဝင်အနိစ္စရှုနေတော့တပါးသောကိလေသာမရောခြင်းနဲ့ သဘောကျလားအဲ့ဒါမပြတ်ကလေးသာကြိုးစားဆိုလို့ရှိရင်ဖြင့်ဒကာဓမ္မတို့မပြတ်ဆိုတာကတသက်လုံးမပြတ်တော့ဘယ်သူမှမရှိဘူးဘယ်သူမှမရှိဘူးကိုကဥမာဒကာသက်ကဒီနေ့15မိနစ်အတွင်းမှာကွာအနိစ္စလို့ရှုမှတ်ပေသိနေတဲ့အလုပ်ကိုဖြင့်15မိနစ်အတွင်းတပါးသောကိလေသာမရောအောင်နေလိုက်မယ်ရှင်15မိနစ်ကြာထပ်ရထပ်လိုက်။နောက်ပြန်ကြတော့အမိနစ်20အတွင်းမှာတပါးသောကိလေသာရောမခံဘူးကွာ။ ဒီမေ့ပြောက်သွားတာပေါ့ဗျာအခုဆရာဘုန်းကြီးဟောတဲ့နေ့ကလည်းခမည်းတော်စိတ်တ ानु ပတနာဟောနေတော့တည်လဲလို့ပါတကယ်ခမည်းတော်ကမထေရလို့ရှင်လေထေရတဲ့နေ့လေတကားကျွဲသင်ပါဦးမယ်တကယ်တော့ကိုကစိတ်ကလေးတလုံးဥပဒနာရှုပြီးဒီကလာနေတယ်ဖြတ်ဆိုရှုနေမှတ်တယ်ပဲခွေးအောင်ငံကကြားတယ်ကြောင်မြည်တန်ကကြားတယ်အဲ့ဒီကြားတဲ့စိတ်ကလေး ကြားတဲ့စိတ်တစ်ခါဖြစ်ဖြစ်ရှုချိုက်ပြန်သူကြားတော့လို့လာတာကိုလက်အောင်လို့လာတာအဲလက်အောင်လို့လာတဲ့စိတ်ကဘယ်နဲ့လုပ်မလဲအဲကြားတဲ့စိတ်ဖြစ်ဖြစ်ရှုတယ်ဒါတော့ကြားတော့ရမရောက်ဘူးဝိပဿနာဖြစ်ရပဲရမှာရှင်းမလားညာဥပဒနာပြက်သွားတယ်လားဥပဒနာကူညီပေးလာတာလားဒီလိုကြတော့ဆရာဘုန်းကြီးက ကြီးပေးတာပဲတဲ့ဒကာဓမ္မတို့ဘယ်စိတ်လာလာရှုဆိုတဲ့ထဲမပါသေးဘူးမှန်ပါဘူးဟင်းကြောက်ကြောက်တဲ့စိတ်လာရင်ကြောက်တဲ့စိတ်ဖြစ်ဖြစ်ရှုလိုက်တော့သူကြောက်တာခொနဲ့ကမူလရှုနေတဲ့ဖြစ်ပြတဲ့ဈာထဲမှာဒီကြောက်တဲ့စိတ်ကြောင့်ထပြေးဖို့တရားတွေဝင်မလို့လာတာကူဗျအဲ့ဒီဝင်မလို့လာတာကိုကျွတ်တို့ကကြောက်တဲ့စိတ်ဖြစ်ဖြစ်ရှုလိုက်တော့ရှုပြီးဒီကလာနေလိုက်တော့ဩဒီဥစ္စာဒီကျွတ်တို့ တဘာတော့စိတ်ဈာကိုရရောက်သေးသလားဝိပဿနာပဲပြန်ဖြစ်သဘောကျဒါဖြင့်မူလရှိနေတော့မူလကလာပြီးစိတ်ကို ဥမာထွက်လေဝင်လေအထုတ်တဲ့စိတ်ကလေးရှုနေတုန်းကလည်းဖြစ်ပြတယ်မနဲ့အကြိုက်ပဲနောက်ပေါ်လာတဲ့စိတ်ကလေးတွေရှုနေပြန်တော့ဟာကတရားအထုတ်တာကြာပြီกว่า15မိနစ်ပြည့်လောက်ထမာရဲ့လို့ပေါ်လာထမာရဲ့ဆိုတဲ့စိတ်ကလေးပေါ်လာထမာရဲ့ဆိုတော့ဝိသိကိစ္စစိတ်ပါပဲအဲ့ဒီဝိသိကိစ္စစိတ်ကိုလည်းတရားဓမ္မတွေကဘယ်နဲ့လုပ်ပြဖြစ်ပြရှုလိုက်တာဗောဗျသံဘောစိတ်တံသံဘောစိတ်တံဒီပဇာနာတိလို့ခရကဟောနေတာပဲဝိသိကိစ္စမောဟပဲ အဲ့ဒီမောဟလေးဘာလို့ပြရဒီပြရှိပလိုက်တော့စဉ်းစားကြည့်တာပေါ့တော့ဒကာအုံးတို့ဒကာကျွယ်တို့ကအော်ဒါကိလေသာရှားထိုးတာလားတို့ကနိုင်တာလားဆိုတာစဉ်းစားကြည့်လာတော့ရှားထိုးမလို့လာတာပဲဒီကညာကတခါတည်းသူလာမဲ့နေရမှာကိုဖြတ်ပလိုက်တော့သူကကြားတယ်ကြားရင်လန့်မယ်လန့်ရင်ပြေးမယ် ဒီလိုသူရှားတော့မလို့လာတာကိုကျွတ်တို့ကလာလာချင်းဟောမင်းဒီစိတ်အသက်လာတာမင်းလည်းဖြစ်ဖြစ်ပဲသုပိညာနဲ့ရှုလိုက်တဲ့အခါကျတော့ဒကာဓမ္မတွေသူဒီကားလို့ရှင်ရှားတော့စိတ်လားတဲ့ကျွတ်တို့ဝိပဿနာအဆက်အခုအတဲ့အတိုင်းလာတာပဲလားအဲ့ဒါပဲကိစ္စမရှိဘူးကိစ္စမရှိဘူးဒကာဓမ္မဘုရားကစိတ်တဏှုပသနာတဲ့အခုဝင်လာတာပဲမဝင်ပဲဘူးလားအဲ့တော့ ခင်ဗျားတို့ကမဝင်မှာပဲဆိုရတဲ့တဲ့စိတ်တဏှုပါဒဝင်လာတော့ဘေးကထောင်းနဲ့တန်ကြားလိုက်ဟုတ်လဲတက်ခနဲ့တန်ကြားလိုက်အင်းကြားတဲ့စိတ်ကလေးတကတက်တော့ဘာလို့ကြာဖြစ်ဖြစ်ရှိတော့ကြားတဲ့စိတ်ကကျွတ်တို့စီကြားပြီးတကလားဘာပါလိမ့်မတုံတွေးအောင်သူဖြတ်တာပေါ့ဗျာဘာပါလိမ့်မတုံထကြည့်ဦးမထမရဲ့အစရှိနေတဲ့သူကိလေသာတွေရှားထိုးမလို့လမ်းကထွန်လိုက်တာ လမ်းလာထွန်းတဲ့ရှင်းဥစွာဘိုလ်လုပ်တဲ့စိတ်ကလေးကိုကျွတ်တော့ဘာလို့อ่ะမဖြစ်ဖြစ်ရှိတဲ့သူလမ်းသာထွန်းမလို့အစင်စိုက်သွားမလို့သူတည်ရမကြီးကိုကျွတ်တော့ကဖြတ်ပလိုက်သူတည်ရမကြီးကျွတ်တော့ကဖြတ်ပလိုက်တဲ့အတွက်ဒကာကျွေကိလေတဘာသောစိတ်ဈာချသေးတယ်လို့ဆိုလို့ရသေးရဲ့မရဘူးအရင်ဝိပဿနာရှုစရာစိတ်နောက်ကနောက်ဝိပဿနာရှုစရာစိတ်ပေါ်တာပဲလို့မှတ်သဘောကျအဲ့ဒီကဲတော့ဒကာဓမ္မတွေ ဣဒဘိက္ခွေရိယတာကောဝိညာဏသမိအိဋ္ဌနုပတိအိဋ္ဌသင်ញင်အိဋ္ဌပရိတံဝေရိတတတံသမိတံဘုစိဏစေတတာဒီမုစ္ဆမာနောပညာယပရိယောဂဟမဟောပညာနဲ့တခါတဲ့တဲ့သုံးဖြတ်ချက်ချပညာနဲ့သက်ဆင်းပြီးတခါတော့ရှုလိုက်စမ်းပါလေနော်သောအာသဝနံခယနာသဝစေတောမုတ်တင်ပညာဥမုတ်တင်ဒိဋ္ဌိဝရမေ ဒိဋ္ဌိကရမေတဲ့ယခုပြစ္ဆုတ်ပံဘဝ၌ကိုယ်ပင်လျင်ပဲအာသောတရားကုံနဲ့ရမ်းတာသိချာဖြစ်တာပဲဒါဘ누구ကဟောတာလဲနှခွန်းပြောတယ်လားတခွန်းပြောတယ်ကိုတော်ကြီးတခွန်းနဲ့လည်းတရားဓမ္မအမှားပြောလေလားမှန်ပြောလားအမှန်ပြောပေမဲ့ကျိုးမရှိတဲ့အမှန်လားကျိုးရှိတဲ့အမှန်လားဩော်ဒါဖြင့် နှခုံးမပြောဘဲနဲ့တခုံးပြောတခုံးပြောပြန်တော့အမှန်အမှန်ပြောပြန်တော့မှန်တာတွေမှအကျိုးမရှိတာတွေကရှိသေးတယ်ခုနမကြီးသိကြွေကြတယ်မကြီးသိကြွေကြတယ်ပြောတာလေမှန်တော့မှန်တာပဲအကျိုးမရှိဘူးဟုတ်ဘူးလားမကြီးသိကြွေကြတာမဟုတ်ဘူးဟေးမကြီးမင်္ဂအိဋ္ဌရောက်တာဆိုတော့အကျိုးရှိတယ်မရှိဘူးလားအဲ့ဒီလိုအကျိုးမရှိတဲ့စကားကိုလည်းမသုံးဘဲနဲ့အကျိုးရှိတဲ့စကားကိုသာလေသုံးတတ်တဲ့ကိုရိုကြီးကဟောပြောတဲ့ပါဠိတော်ဖြစ်နေတော့ တို့ပဲတော့နိဗ္ဗာန်ရောက်မှာတော့ဆိုတော့ကိလေသာကြားမချရင်ယခုဘဝရမယ်မှားတပည့်ကြကိလေသာကြားမချရင်ယခုဘဝရမယ်မှားဆိုတော့အခုဆရာဘုန်းကြီးပြောတာလဲတဏှာကြီးပြည့်ပါပြီကိလေသာကြားမချဆိုတာခမည်းတော်မူလပေါ်လာတဲ့စိတ်ကိုမူလရှုနေတဲ့စိတ်ကြားထဲမှာဈာစိတ်ဝင်တဲ့ဝင်တဲ့ဟာ तू ကိလေသာကိုအဖော်နောက်ကအဖော်လိုက်အောင်လို့လာတာရာဇိဝင်လာရင်နောက်ကိလေသာပါခေါ်လာမလို့အဲ့တော့ပထမဝင်လာတဲ့စိတ်ကိုဘာလို့ပြရဒါပြန်သူ့နောက်ကဖော်ရရပြောင်းထော်သွားဘူးအဲ့ဒါကြောင့်ခန္ဓာနေမှာဆိုတဲ့ပြိဋ္ဌာသမုပ္ပါနေမှာကြီးလဲပြတ်သွားတယ်ဒုက္ခဆက်ပြတ်သွားတယ်ဆိုတာလည်းသိကြတာ။တန်လျာဆက်ပြတ်သွားတယ်ဆိုတာ။အပေဝနဲ့ဆက်ပြတ်သွားတယ်ဆိုတာ။ ကောင်းပြီတဲ့ဥပေနာပဲသေပေးတယ်နဲ့ဆက်ပြတ်တယ်ဆိုတာကိုအဲသူ့နောက်ကခေါ်လာမယ်ကိလေသာတွေနဲ့ဆက်ပြတ်တယ်ဆိုတာကိုသဘောကျဒါဖြင့်အဆက်မျိုးစုံဖြတ်နိုင်တာကဖြင့်မက်ဓာတ်တန်လျက်မှတပါးဘာမှမရှိဘူးအဲ့ဒီကဲလို့ရှုလိုက်ပြီဆိုအနိစ္စလို့ရှုအနိစ္စလို့မှားအနိစ္စလို့သိပြီးဒီကာလအနိစ္စလို့ညာကနေပြီးဒီကာလဆုံးဖြတ်ချက်ချအငိစ္စလို့ညာကနေသက်ဆင်းပြီးဒီကာလဒီ အာယုံပေါ်မှာသက်ဆင်းရမယ်နော်အဲ့ဒီကဲတော့သက်ဆင်းကြမယ်ဆိုလို့ရှိရင်ဖြင့်တဲ့မပြတ်ကလေးသာလုတ်ပေးစမ်းပါကွာတဲ့ဒီဘဝနိဗ္ဗာန်မရဘူးလို့ငါဘယ်တော့မှမဟုတ်ပါဘူးရိပ်မိဗလားဒါရင်အမှန်ဗုဒ္ဓံနဲ့နေပဲလို့ဒကာကျွဲဆိုရပါမဆိုနိုင်ဘူးလားအဲနောက်ကနာဒကာဓမ္မတွေကဖြင့်အိမ်မှာကြလို့ရှိရင်လာတဲ့စိတ်ဟူတွေအိဋ္ဌာလို့ရှူအိဋ္ဌာလို့မှားအိဋ္ဌာလို့သာသိနေ ရှင်းမလားအဲ့ဒီကဲတော့သိတဲ့ကဈာကိလေသာမညှအောင်လုပ်ပါအကယ်ညှက်မယ်လို့လာတဲ့စိတ်လာလို့ရှင်အဲ့ဒီလာမဲ့စိတ်ကိုဖမ်းပြီးကြလားဖြစ်ပြတာရှုချင်လာနိုင်လေလားမလာနိုင်လို့ရှင်ဒီဘဝနိဗ္ဗာန်ရမယ်ဒီဘဝဆိုတော့ဗျာသေကံနိမမြရနေမှာလားလို့ဆိုတော့ဒါကတော့ကွာတဲ့တချို့မှာဒုက္ခပရိပဒါဒါနပညာတဲ့ကျင့်တုံးကလည်းခါစင်စင်ရခါနေနေမှရတယ်လေရှိသေးတယ်ကွာ အဲ့ဒါကတော့ငါမတတ်နိုင်ဘူးတော့မင်းတို့ကိလေသာထူပြောမထူပြောပေါ်မှာမှီးနေတယ်ရမှာကတော့သိကြတယ်တဘောကြဒုက္ခပရိပဒဒါနပညာဆိုတာကိလေသာထူပြောနေတော့ကိုကျင့်တဲ့အခါဆင်းရဲရတဲ့အခါနေနေကိုကိုမရဘူးတော့မဟုတ်ဘူးကျင့်တဲ့အခါမှာလဲရတဲ့အခါမှာနေနေအဲ့ဒါကိလေသာထူလို့ဖြစ်ရတဲ့ဖြစ်တွေတော့ ဘုရားနဲ့မဆိုင်ဘူးဗျဆိုင်ပါမလားဘုရားနဲ့မဆိုင်ဘူးဆိုတဲ့ကကျွဲသေးကြလားတချို့ကြတာဒုက္ခပရိပဒါခိဗ္ဗပညာတဲ့အင်းကျင့်တဲ့အခါမှာဆင်းရဲခြင်းမရတော့ဖြတ်ခနဲ့မြန်မြန်ရတယ်လည်းရှိသေးတယ်သဘောကျအဲ့ဒါကြတော့သူကကိလေသာခုနကပုဂ္ဂိုလ်တွေပါလို့ဟောဗျအဲတချို့ပုဂ္ဂိုလ်ကြတော့ဒုက္ခပရိပဒါဒါနပညာတဲ့အဲချမ်းသာစွာကျင့်ပြီးနှင်းနှင်းမှရတယ်လည်းရှိသေးတယ်သဘောကျ အချို့ပုဂ္ဂိုလ်ကျတော့ကျင့်တော့လဲချမ်းချမ်းသာသာရတယ်လဲမြန်မြန်ထက်ထက်ဒီလိုလားရှိတာမရမပုဂ္ဂိုလ်တော်ဒီထဲပါသေးလားတို့တော့လီလေးမျိုးတဲ့ကတစ်မျိုးမျိုးတော့ခင်ဗျားတို့ဖြစ်ကြမှာပဲဘဒူးမှစိတ်မပြတ်နဲ့ရမှာကတော့၄ယောက်စလုံးသိကြပါလားအဲ့ဒီတော့အမြန်ဆုံးရကျင်တဲ့ပုဂ္ဂိုလ်မှန်လို့ရှိရင်ကိလေသာဈာမထိုးတဲ့ပုဂ္ဂိုလ်ဟာအမြန်ဆုံးရမယ်လို့မှားခொနည်းဒီတိုက်တာအထုတ်မရမရှိပါဘူး အနန္တကဲကိလေသာဒုထုတဲ့ပုဂ္ဂိုလ်ကြလို့ရှိရင်14ရက်ပေါ့ဗျာအဒီတဲ့ဒုထုတဲ့ပုဂ္ဂိုလ်ရှင်9021ပေါ့ဗျာဒီလိုသွားရမှာဒီတဲ့ဒုထုလို့ရှိရင်ထူတော့တော့ကြာတော့ကြာမရတော့ဖြင့်ကဲတော့ဒကာဓမ္မတို့ဒါမရမရှိတာကဘာကြိုးစားကြိုးစားရအောင်ကြိုးစားဒီတဲ့ဟိုမှာ ယေဇနာ90လောက်ပတ်လည်လောက်ရှိတဲ့ရေမှုန်နေနဲ့မြဒုက္ခတွေခံရမှာကြောက်လို့ရှိရင်ဒီဟာကိုဘယ်တော့ကြာကြာလောက်တလို့ရှင်းမလားကဲဒီနေ့ဒီရင်တော်ကြစို့